ညိုဆရာကြီးနဲ့လေအော်လှေကြီးနဲ့ဆရာတင်ငားရငားရောင်းရင်ရောင်းရကျွန်တော်ငားများသွားခြင်းလို့ပါငားရင်တော့90ပဲဝယ်ရင်တော့9ကြပဲဗျဟမ်ဘယ်နဲ့ရောင်းရင်9ကြ9ရင်90ဆိုတော့ခင်ဗျာအပြောင်းရံဖြစ်နေမှာပေါ့ဒါမှမှန်တယ်9ရင်ဆုံးမဲ့အတူမလို့လက်ငင်း9ကြတာယူတော့တယ် ဒါဖြင့်လေကျုပ်ကလည်းလက်ငင်းငါးကြတော့ပေးမငားနိုင်ဘူး90ပေးပြီးငားတော့မှာပဲ။ကင်ငှားလည်းမနေပါနဲ့တော့ဗျာ။ကျုပ်နဲ့ခမရနဲ့တတ်တူ900ရင်အတူတူပေါ့။ကင်ဒါဖြင့်လေပေါ်တက်ပြခမရဦးကပေါက်ပေတော့။ကင်ကင်ကင်ကျုပ်ဦးကပေါက်ပြီအမေကဲကဲကဲခမရရှေ့ကပဲ့နောက်ကပေးရပါတယ်။အာရှေ့ကပဲ့မှာနောက်ကပိုက်ချတော့မပေါ်ဗျာ။ ဒီလိုလားဒါဖြင့်ညော့သွားလို့ဆယ်လိုက်စမ်းပါခင်ဗျာဖက်ပါလေးတော့ဟဲ့အမိုးဟောက်ကြီးအဲ့အောင်မယ်ကံကောင်းလို့လူမကြိုက်ကြတို့မိုက်ကြကောင်းမယ်ဟုတ်ပါဗျာဆင်းလိုက်တောက်ချင်လိုက်တာဗျာမိခဲလေးတစ်ခဲရေထဲညှောလိုက်စမ်းပါခမီးလေးရေထဲမျောလို့မတော်ရေမီးလောင်ကုန်ဘယ်နဲ့လောက်ပါလို့ဟုတ်ပါလေမိသားဆက်ခေါ်လို့မရပဲနေလေသို့တော့ဒီနေရာကြောင်ကောင်းတယ်ပြောညှားရအောင်ကိုင်ငါများအောင်ဟဲ့ညှားရအောင်ခေါင်းမောင်ကြီးရဲ့နဲ့ဘာရပွေ ယူလေမောင်ဖောင်းတော့ကြမှာငါများလို့နေသဝိသဝိသဝသဝသဝိဟောပါလာပါပါလာပြီငါအဖေငါအဖေငါအဖေဖေဖေအော်လေးလာအော်လေးလာဝဲလေငါအဖေပါဆိုဝဲလေငါဝတ်သွားလာဖေလေကွာနော်မင်းကငါအဖေဆိုငါအဖေခိုင်းတော့ပါကွယ်မင်းတို့ချီပါတော့နေလုတ်လိုက်ကိုအာကြီးကိုကွယ်ငါအတီးသားပဲမင်းတို့ပခန်းသားတွေညာတာနှုံးတို့ပြည့်ရသားနဲ့တမင်လုတ်တာအာဒီလိုလား ဟေးကောင်ဟေးကောင်ဟေးငါရောင်းအောင်ဟေးငါတွေပုတ်ကုန်လို့မကွက်ကန်းအဲဒီလိုရောင်းလို့တော့မဖြစ်ဘူးကွယ်ဘယ်နဲ့လုပ်မလဲငါဘိုက်ထဲတန်ချောင်းတွေတွေ့ရအောင်ဟေးအေးဟုတ်တယ်သူကဟုတ်ကဲ့မဟုတ်လားကတ်တော့ကွယ်တော့ကတ်တော့အာတော်ရောပေါ့ကွယ်တော်ပေါ့ကြာရင်ဘေးပေါက်လာလိမ့်မယ်ငါက40သားတန်ချောင်းက60သားဆိုရင်တပိတ်သားတော့ရှိပါပြီကွယ်တော်ကတော့ငါလေပြိုးငါငါငါတန်ချောင်းများဝယ်ရအောင်မလားငါ ကိုသားညောင်းတို့90လာပါဦးရှင်တပိတ်တာပဲဈေးရောက်တယ်လေအော်ခမရငါဘိုက်တဲ့တန်ညောင်းတွေပါတယ်လို့ဘသူကပြောတော့အလို့ကျမမေးတာတခြားရှင်ပြောတာတစ်မျိုးဖြစ်နေပါဗောလားရှင်နားလေးသလားစိတ်မဆိုးပါနဲ့အမကြီးရဲ့ဒီလူကမိမအသက်ကြီးတာယူမိလို့ပေါ်တော်တော်ဖြစ်နေပါတယ်ဗျာသူကအောင်ပွဲပဲတဲ့တန်ကြောင်းကစိတ်ဆွဲနေလို့ပါစိတ်မဆိုးပါဘူးရှင်ရှင်တို့ငါသာပဲဈေးရောက်တယ်လေပြောပါအာဒီလိုလားတိုင်းများမလျှော့ဘူးဗျာဝယ်နိုင်ဝယ် အလိုတယောက်ကလည်းပေါ်တော်တော်တယောက်ကလည်းဦးကြောင်ကြောင်နဲ့တကြပေးမယ်ရှင်တကြအာတကြတော့များပါတယ်ဗျာငါးမှုလောက်ပါဗျာရှင်ဘာတို့ရှောက်ပြောနေတာတော့တကြကကျမပေးရမယ်တကြရှင်ကပေးရမယ်တကြမှတော့ဆင့်နေတာလားမပြောတာပါဘူးဗျာနောက်နောက်ကတော့ကျုပ်တို့ကကြီးပေးခဲ့လဲအလိုရောင်းဆင့်နေတာ အော်ဈေးသာဝယ်ဘူးတဲ့ဈေးမရောက်ဘူးဘူးထမရဲ့ဟုတ်ကဲ့ဟုတ်ကဲ့သက်သာသလိုတွေးပြီးတော့လာပေးပါတော့တကြပဲရော့ရော့ငွေတကြတီးခေါင်နေနဲ့ညံမြန်ကြီးသွားကျမတို့အမေပြီးရင်ရှင်တို့ငါ့ကိုဝယ်ရမှာမဟုတ်ဘူးသွားကြတော့ဟုတ်ကဲ့ဟုတ်ကဲ့ဟဲ့တကယ်ကြီးမောင်တက်စီဟဲ့ရော့ရော့ရော့ငွေတကြရလာပြီမောင်ဆောင်ကငါတီးကြည့်သားမဟာအာနေတယ်ဟဲ့အော်ငါဝယ်တဲ့တကယ်မလေးအမေရှင်းမမျောနေတာတော့ပဲရှင်တို့ငါးပိုက်ထဲမှာတန်ချောင်းနဲ့တုပ်ပြီးရောက်လို့ကျမကတိုင်မလို့အမေခမရလည်းကြပြအာကြီးနဲ့ဝယ်တာလိမ့်ဝယ်လို့ခမရယုံတယ်မလို့ဟာ မင်းတို့နှစ်ယောက်ဟာကွယ်ရုံးနဲ့ကကောင်းသားဖို့ဖြစ်ကုန်တော့မှာပဲတယောက်နဲ့တယောက်သခွဲသမင်းချက်ကြပါတော့ကွယ်ကျွေးနှက်ကြပါလို့ပြောပါကွာဟဲ့မောင်နှက်ဆန်ဟေးကဲဒီငွေတစ်ချက်နဲ့ဇရိတ်လုပ်ပြီးတို့ရခိုင်ပြေးတက်သွားအောင်ဟေးဟန်ကြတယ်ဟေးဟန်ကြတယ်သို့တော်လည်းကွယ်ဟေးသမင်းစားတယ်ကွယ်သမင်းအလကားစားရအောင်မကြနိုင်ဘူးလားဟေ့။ကင်ဒါပြင်မင်းကဒီဆောင်စုပ်ကြီးခြုံပြီးတော့ခလေးအိတ်နေတဲ့တန်တန်လုတ်ပြီးပွေလာခဲ့မင်းကလမ်းကမတ်တရနေငါသမင်းပွဲပြင်ပြီးတော့ခေါ်လိုက်မယ်။အေးသွားစားနေကွယ်။ ဦးကြီးတို့ထမင်းမြတ်သုံးဆောင်ကြပါဦးရှင်အဝစသုံးပဲပါပဲဘယ်နှစ်ပွဲပြင်လိုက်ရမလို့ကဲနှစ်ပွဲပြင်လိုက်ပါတူမရဲ့ပြင်ပြီးပါပြီရှင်သုံးဆောင်မှာကိုလန်းကဥတော်ကိုလည်းခေါ်လိုက်ပါဦးဟဲ့တကယ်ချင်းလာကွာမင်းခလေးသိထားလကွယ်လာလေအာခွာကြတာပဲကွယ်ငါခလေးကပခက်နဲ့မှအိတ်တတ်တယ်ကွယ်ကျမတို့မှာပခက်ရှိပါတယ်ရှင်သိထားပါကျမခလေးလွှဲနေလိုက်ပါမယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့သုံးဆောင်လည်းပဲခလေးတော့စောင်းုံလှမကြည့်ပါနဲ့ဗျာမျက်စိနားနေလို့နေအောင်မကြည့်ဝင်ဘူးခင်ဗျာ စိတ်သာချပါရှင်သမင်းတော်ဝအောင်စားပါတော့အေးအေးအိပ်ပါတော့လေဟဲ့တကယ်ချင်းမင်းမင်းမမြန်မြန်ပြန်လာမယ်ဆိုတာကြားလာကြည့်တာစဘာဘုံငွေတွေတောက်နေလို့ထင်တယ်မပြောတတ်ပါဘူးကွယ်ငါတော့သမင်းစားလာပြီစားနေတော့မယ်ကွယ်ပူလာမပဲသမင်းဖို့တောင်းပေးရတော့မှာပဲစားစားစားစားသမင်းတယ်လေရှင်ဟာဒီကလေးအမေများလာလို့ရှင်သမင်းလည်းကျွေးလိုက်ပါကျွတ်တို့၃ယောက်ဖို့လည်းတောင်းယူလိုက်ပါနော်ဟုတ်ကဲ့ရှင်ကကျွတ်တို့ကြားလို့လိုက်သွားလိုက်ဦးမယ်ဗျာဟဲ့ရွှေရတာသိတယ်ရှင် ဖြစ်သွားတာကြားရပြီလားဟာဟုတ်တယ်ရှင်ကြားရပြီခလေးညာလှက်တီစမ်းပါအောင်ဟဲ့ခလေးကလှုပ်တော်မလှုပ်ဘူးရှင်သိတ်ထားပဲမွန်းနေပါအောင်မဲဟာလှက်တီစမ်းပါအောင်အိုးရှင်ပဲဆရာချစ်ဘာလဲဟာဘာလဲအသေးကောင်လူစောင်းစုံကြီးခလေးလှုပ်ခဲ့တာကိုရှင်အေးအေးအေးကျမကတော့တကယ်ခလေးမလို့သမင်းကိုလိန်စသွားတာကိုအေးကျမအပြင်တကယ်ခလေးကိုလွှဲလိုက်ရတာလက်မောင်းကိုအောက်နေတာပဲအဲ့ဒါပေါ်ဟာပြော့ပြော့လေးနဲ့လိမ့်တဲ့ယောက်ျားဤကြာကွင်းဆိုတာ